မြမဝဟကောဇာသိကရေမြမဝဟကောဇာသိကရေ1343နဲ့3ခုပစုံလာပြီကျော်73ရက်ခရစ်1980တခုမေ31ရက်တနင်္ဂနွေနေ့ လိုင်မာသီသာသနာရိပ်သာမှာအသေးအမိမိမိတို့စွမ်းနိုင်သလိုဝေယဝိဇ္ဇကုသိုလ်ဆောင်ရွက်ကြသူတွေသူပန်းပြီးတော့သံဃာနာကုသိုလ်ပြုတဲ့ဒါနပွဲလိုင်မာသီဝေယဝိဇ္ဇနေလို့ အဲ့ဒီလိုအမိတရမယ်လိုင်မာဒီဝေယဝိဇ္ဇာနိဟာဒီနေ့ဒီရက်ဒီနှစ်ဒီလကစပြီးတော့နောက်နောက်နှစ်နောက်နောက်လတွေမှာလဲနေနောက်ဆုံးတနေ့ငနွေနေ့ဟာလိုင်မာဒီဝေယဝိဇ္ဇာနိအဲ့ဒီလိုအတည်ပြုပြီးတော့ နေ့စဉ်နေ့တိုင်းမေးနောက်ဆုံးတနင်္ဂနွေနေ့မှာအခုလိုပဲသုပန်းမိဒါနကုသိုလ်ပြုကြဖို့အဲဒီဒါနကုသိုလ်ပွဲမှာဘုန်းကြီးကအနုမောဒနာဝမ်းမြောက်ဖွယ်တရားဟောရမယ်။ဘာထိတ်မှလုပ်တဲ့ဒါနကုသိုလ်လဲ

အဲဒီလိုင်မာစီဝေယဝိသနေဒါနကုသိုလ်ဝမ်းမြောက်ွယ်အနုမောဒနာတရားမဟောခင်အောင်အရဟံဂုံတော်နဲ့ဖွင့်ရမယ်လက်ဥချီပြီးညီညီညာညာလိုက်ဆိုကြအရဟံနတ်လူမြမသံဃာဥဒိုင်ဥသောထိုက်တော် ဘုရားသခင်ကိုကြီးညိုမြတ်လို့ဒီဖို့ပါဤဖရာအရဟံကိလေသာယံဒေယံဖြင့်မောင်းတော်မူနိုင်စွာသောဘုရားသခင်ကိုကြီးညိုမြတ်လို့ဤဖို့ပါဤဖရာအရဟံသူရဝမတိအောင် မတားမှုပြုလုပ်ဖို့လုံခြုံစိတ်ွယ်ရာရှိတော်မမူသောဘုရားသခင်ကိုဤညိုမြတ်သောဤခေါ်ဝဤဖရာဤတိပိသောဘဂဝါအရဟံအရဟံဝတ္တသောဘဂဝါအရဟံတံ ရဏံကိသာမိအရဟံတံသီရတာနမာမိအရဟံမေဒုက္ခံဒေတုအရဟံမေသီတေတိတ်တုပါဖယာမေရုဘဟောတောင်းမြင့်မောနိုင်ဆိုမသိမ့်ပါယေသူ ဘုပရဗျာနဲ့သမာချင်းမသိလာသေးပါအကတာပြင်းကျဲတောင်းငင်နဲ့နိုင်ပွဲမသိပါယေသူကုံကဤမှာတော့နိုင်ပြပေါ်ရာမရှိပါကဘာအမိမိမကြောထင်ရှား မဟာသီဆရာတော်သခင်ကျေးဇူးရှင်အားဤညိုပါရတော်ကြရပါဤဖရာအခင်ကိယသိမိကဝေဘိက္ခုယေတံစိဝရပိဏပါဒသေနာတနာကိလနာပစ္စယဘေတိသာဘိခါရံဘိဗုဂာမိ ဒေတံဒေကာရမဟာဗလံအာနိတံသာသီလေတွေဝတ္တပရိပူရာကာရီဣဇာတံစေတောသမထအမနုယုတ်တောအာနိရာဂနေသာနောပြုဟိတာသုံညာကာရဏံအာဂိကိယသုတ်တံမှာမြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်ပဲ ရှင်သာရှင်သမီးအပေါင်းတို့ရှင်သာရှင်သမီးအပေါင်းတို့ဟာအာဘယရဲ့ပါဒနာအတွင်းဝင်ပြီးသင်္ကန်းဝတ်နေကြတယ်အဲ့ဒီသင်္ကန်းဝတ်နေကြတဲ့ရှင်သာရှင်သမီးယဟန်အပေါင်းဒီမှာ နေဖို့လည်းလိုတယ်စားဖို့လည်းလိုတယ်ဝတ်ဖို့လည်းလိုတယ်သိချုံခုံချုံကြတဲ့ယောဂဝေဒနာတွေဖြစ်ပေါ်လာရင်အဲ့ဒီယောဂပြောင်းကြောင်းလိမ်စရာရှူစရာကြားစရာတောက်စရာဆေးဝါးကောင်းတွေလည်းလိုတယ်အဲ့ဒီပစ္စည်းလေးမျိုးကိုသုံးဆွဲပြီးငါဘုရားညွှန်ကြားတဲ့ပရိယာပฏิပါသာဝနာအလုပ်ကိုလုပ်ကြရတယ် တရားဟောတရားနာဆိုတဲ့ပရိယရှုမှအားထုတ်တဲ့ပฏิပါဒီပါဒနာအလုံးနှစ်မျိုးဆန်းကျင်ပါဒနာနဲ့ဆောင်ရွက်အားထုတ်နိုင်ကြအောင်လူတွေကရောနတ်တွေကရောဆွမ်းလဲလှူကြတယ်နေရာကြောင်းလဲလှူကြတယ်ဝေယုံစရာသင်္ကန်းလဲလှူကြတယ် ယောဂမြောက်ကြောင့်ဆေးကောင်းဝါကောင်းတွေနဲ့လှူကြတယ်အဲ့ဒီအလူရှင်တွေမဟာနိဗ္ဗာန်သာအကျိုးများစေခြင်းလို့ရှိရင်မဟာအာအာနိဗ္ဗာန်သာမဟာဖလာမဟာနိဗ္ဗာန်သာမဟာဖလာအကျိုးကြီးမှာအာနိသင်များပြစေခြင်းလို့ရှိရင် အလှရှင်တွေအကျိုးကြီးမှအာနိသင်များပြားစေခြင်းလို့ရှိရင်ဒီလေပုဒီလာတော်၌ပြိပုရာဂါရီဧဝဖြစ်ခြင်းခြင်းကိုပြုလေရှိသည်သာနှင့်အတ္တဖြစ်ရ၏ဧဇန္တံစေတောသမထအနုယုတ်တော်သမารိအလုံးကိုအာထုတ်သည်အတ္တဖြစ်ရ၏ ဝိပဿနာယအနုပဿနာခဏပါးနဲ့တမန္တကတော်ပြည့်စုံသည့်အတ္တဖြစ်ရ၏ဘုံညာကာရဏံစိတ်ဉာဏ်အကြောင်းတို့ကိုမြူတာပွားစေသည့်အတ္တဖြစ်ရ၏သီလသမာဓိပညာအကျင့်ကိုကျင့်ပါတဲ့ဒါအတွက်လေဘယ်လိုရည်ရွယ်ချက်ရှိရင်လဲမိမိတို့ကိုဆုံးသင်္ကန်းကြောင်းစီပစ္စည်းလေးပါလှူနေတဲ့တရားဓမ္မတွေ အကျိုးကြီးမှအာနိသင်များစေခြင်းလို့ရှိရင်သင်ချစ်သားအပေါင်းချစ်သမီးအပေါင်းယဟန်ကောင်းတွေကမိမိတို့ဆံရသီလကိုလည်းကျင့်ပါမိမိတို့ဆံရသမာဓိအလုပ်ကိုလည်းလုပ်ပါမိမိတို့ဆံရဝိပဿနာအလုပ်ကိုလည်းလုပ်ပါယူဟိတာတုံညာကာရဏံဆိုတာမောက်စိတ်ကြီးကြီးနဲ့ဆက်အောင်ကျင့်မှအထုတ်ပါ အဲသီလကျင့်တာဘုသူအတွက်လဲဆိုအရင်ကျင့်လိုက်တဲ့အခါကျတော့သီလကျင့်တာဟာသီလကျင့်သူတွေရဲ့အတွက်ပေါ့အရဟံကတဲ့မြတ်စွာဘုရားရဲ့ဂုဏ်တော်ကြီးပွားများခြင်းနဲ့တကွာသမထအလုံးအထုတ်တာလေဟောအထုတ်သူရဲ့အတွက်ပဲဝိပဿနာဘာဝနာအလုံးလုပ်တယ်ဆိုတာလေထိုလုပ်သူရဲ့အတွက်ပဲကိုယ့်အတွက်ကိုယ်လုပ်တာ မြတ်စွာဘုရားကကိုယ့်အတွက်ကိုယ်လုပ်ပါလို့တဲ့တယ်တော့မပြောဘူးတော်လိုက်တဲ့နည်းနဲ့အလို့ရှင်အလို့မှတွေအကျိုးများအာနိသင်ပွားစေခြင်းလို့ရှိရင်သီလသမာဓိပညာအကျင့်ကိုကျင့်ပါသီလသမာဓိပညာအကျင့်ကျင့်တာဟာအဲ့ဒီပုဂ္ဂိုလ်သူ့ရဲ့ကိုယ်ရေးကိုယ်ရာအတွက်ပဲအဲ့တော့ယောဂီတွေက မိမိတို့ဆိုင်ရာသီလသမารိမြင်ညာပရိယပဏိပါအလုပ်တွေလုပ်နေရင်အလူရှင်တွေမှာအကျိုးများတော့တာပဲဆိုတော့ဒီဒေသနာကိုဆောင်ဖို့လုပ်ရင်ကိုယ်အကျိုးဆောင်သူများအကျိုးအောင်ဒီလိုဆောင်ဖို့လုပ်ရမယ်လောကဆောင်မှုကတော့အများအကျိုးဆောင်ကိုယ်အကျိုးအောင်လို့ ဘူးအဲ့ဒီအိမ်လောကနဲ့မတူဘူးဗျာသာသနာတော်မှာကိုယ်အကျိုးဆောင်သီလဆောင်တည်တာလည်းကိုယ်အကျိုးအတွက်ပဲသမာဓိဘာဝနာပွားများအားထုတ်တာလည်းကိုယ်အကျိုးအတွက်ပဲဝိပဿနာဘာဝနာအလုပ်အားထုတ်တာလည်းကိုယ်အကျိုးအတွက်ပဲဆိုတော့ကိုယ်အကျိုးဆောင်ရင်သူမြတ်အကျိုးအောင်အဲ့ဒီဆောင်ဖို့အဲ့ဒီဆောင်ဖို့အတိုင်းပဲမြတ်စွာဘုရားက အားထုတ်ကြဖို့ညွှန်ကြားတယ်ကိုယ်အကျိုးဆောင်သူများအကျိုးအောင်လောကအလုံးဆိုတာကတော့ကိုယ်အကျိုးအတွက်မဟုတ်ဘူးသူများအကျိုးအတွက်ကိုယ်ပိုင်မှမဟုတ်ပဲဘူးလောကရေးရမှာမနောကံကာယကံဝစီကံလှုပ်ရှားတယ်များဟာကိုယ်ပိုင်မဟုတ်ဘူးကိုယ်ပိုင်ဥစ္စာမဟုတ်တော့ ကိုယ်အတွက်လို့ပြောဖို့ရမဖြစ်ဘူးသာသနာနေပင်မှာလှုပ်ရှားတယ်မြတ်မနောကံဝစီကံကာယကံတွေကတော့ကိုယ်အတွက်ကြီးပဲကိုယ်ပိုင်ဥစ္စာခေါ်တယ်အဲ့ဒါကိုလေးလေးနက်နက်စဉ်းစားပြီးတော့ကသဘောပေါက်ဖို့လူတယ်အခုဒီမှာ ရေဥကျင်မာသည့်ဆရာတော်မြတ်ကြီးကိုယ်တော်တိုင်ဖွင့်နေပြီးယခင်သာသနာမှာကမ္မထမ်းကြောင်းတဲ့ကောင်းကြီးကိုလိုင်မာသည့်သာသနာရိပ်သာအမည်နဲ့ပြန်လည်ဖော်ဆောင်လာခဲ့တာနှစ်နှစ်ကျော်သွားပြီပေါ့1989ခု1989ခုဇန်နဝါရီ29ရက် အဲ့ဒီနေ့ကစပြီးတော့ဘုန်းကြီးတို့တောင်းယူလာခဲ့ရတယ်အေဒီ14ရက်နေ့အထိသက်သာရာတရားဓမ္မတွေကဦးစီးကောက်ကဲပြီးတော့သူတို့စုပေါင်းပြီးတော့ကလှုပ်ရှားလာခဲ့နောက်တော့သူတို့လည်း အခြေအနေမပေးဆက်ပြီးတော့ဆောင်ရနိုင်ဖို့မမြင်တဲ့အခါအဲဒီ89ခုအေကြီး9ရက်ရှိရဝန်းကျင်တစ်ခုလောက်မှာဘုန်းကြီးကနေဆွဲရေးမထားမိဘူး။ဉာဏ်ရည်မမှတ်လိုက်ဘူး။အဲဒီအေကြီး9ရက်ရှိရဝန်းကျင်တစ်ခုလောက်မှာအပြည့်တော်တော့ပင်မကုန်ပြီ သံဃာကြောင့်ကစပြီးရှင်မရပဲအကုန်လုံးတာဝန်ယူပါဆင်းရဲသမားလည်းရှားပါဆိုတာနဲ့ဘုန်းကြီးစဉ်းစားခဲ့ဒီလုပ်ငန်းဟာသေးသေးကိုယ်ကိုယ်သိနေငယ်ငယ်လုပ်ငန်းတော့မဟုတ်ဘူးအင်မတန်ကိုပင်မစိတ်ပင်မရမယ်လုပ်ငန်းပဲအာသိမလို့ပဲဆက်ပြီးတော့လုပ်ကြပါလို့ပြောလိုက်ရကောင်းမလား ကိုယ်တိုင်းပဲတာဝန်ယူပင်မဆင်းရဲခံရကောင်းမလားဘယ်ကပုံပြီးတော့ကအမြတ်ပေါ်နိုင်မလဲလို့အရင်ပြန်ဖြားပြန်အချိန်နေအရရတောင်းဆုံးအောင်သင်ញင်သုံးသပ်ကြည့်လိုက်တဲ့အခါကိုယ်တိုင်ပင်မခံမှပဲဖြစ်တော့မယ်ဆိုတဲ့အဖြေပေါ်လာလို့ လက်ခံလိုက်ရတယ်လက်ခံပြီးတော့မိမိနဲ့ဆက်ဆံရာတွေဟောမိ89ခုအေဒီ14ရက်ပြင်းညာကြနေရသဘုန်းကြီးကိုယ်ကိုယ်ကဲပြီးတော့ဆောင်ရွက်လာကြရတယ်သူတို့စည်ရင်တရားအပ်သူတို့စည်ရင်တရားကြည့်လိုက်တဲ့အခါရံပုံငွေတရားမှမရှိဘူး သူတို့ရတာနဲ့သူတို့သုံးတာနဲ့တရင်ခရမှာအတိုက်ပဲဒါပြီးအကျွေးရှိတယ်တိုက်ငွေအဲဒီ89ဇန်နဝါရီ29ရက်က89 AB 14ရက်အတွင်း2လခွဲဆိုပါတော့အဲဒီသူတို့ဆောင်ရတဲ့2လခွဲအတွင်းမှာတိုက်ငွေတွေတွေ့ရတယ်အဲဒီစိုက်ငွေက ညာကုန်မြို့ထဲကတော်ကျင်ငွေက300အင်းစိန်ကတက္ကမကြီးတော်ကျင်ခက3000 3000စိုက်ငွေပြီးတော့ပလင်ပလင်ဘိုးဆိုပြီးတော့ကစူးဆောင်ထားတဲ့ပလင်ဘိုးငွေက1225ကျပ်အဲ့ဒါလည်းစိုက်ငွေဖြစ်နေတယ်အသုံးစိတ်ထဲမှာလိုလို့တိုက်ထုတ်သုံးထားရတဲ့ငွေအဲနောက်မိနာကျွေးတွေပါလာတောင်းတဲ့အခါကျတော့ မိသားကျွေးက88ခုနှစ်၄လပိုင်းကစတဲ့မိသားကျွေး89ခုနှစ်တလပိုင်းအထိအဲဒီမိသားကျွေးတွေတော့ပေါင်းလိုက်တဲ့အခါအကျွေးဟာဒီသင်းစရာမှာ923ကြ89ပြားရှိတယ်အဲဒီကျွေးတွေကိုဒီမီဆယ်လင်းရင်းတွေကစပြီး ဘုန်းကြီးတောင်းရဲ့ကာလမှာတဖြည်းတဖြည်းဖဲ့ဖဲ့ပြီးတော့ဆက်ရတယ်။အဲဒီ AB 14ရက်မတိုင်ခင်ဇန်နဝါရီ29ရက်ကျမ်းမှာဒေါ်ကျင်ငွေက300နဲ့တက္ကမကြီးဒေါ်ကျင်ခက3000တိုက်ထုတ်ထားတာရှိပါတယ်။ခန္ဓာဘက်ကို AB 14ရက်ပညာကြနေရဲ့ဒီဘက်ကိုဒီနေ့အထိဘုသူစိုက်ထုတ်ငွေမှမရှိပါဘူး။ ကိုမောဦးတကကြီးရဲ့ဇနီးမခင်မေးမခင်မခင်တန်းအေးလာတော့အချိန်နေမေးတာနဲ့ပြောပြတယ်ဘုမအလုံးလုံးကြရတယ်အများကြီးငါမှလည်းရံပုံငွေမရှိဘူးအဲဒါရံပုံငွေရံပုံငွေအတွက်စိုက်ထုတ်ပေးနိုင်မဲ့လူရှိရင်တော့တို့လုံးတရားကြီးတာတွေမြန်မြန်လောက်ရမှာပဲလို့အဲဒါဂျွန်လာတယ် ဖခင်တိုင်းအိလာလို့ဘုန်းကြီးပြောတယ်။အဲသူစီရင်မအောင်မယ်တဲ့။စီရင်မအောင်မယ်ပြောပြီးတော့ပြန်သွားတယ်နောက်လေဆက်ကရာစီရနာရှင်ဗလာရှင်တွေကဖြတ်မိတ်တော်ကြီးတွေယူသွားပြီးလာတင်ကောက်ပြီးတာလာတင်မဟုတ်ခင်းနဲ့ယုံမလို့တောက်ခံပြီးတာအဲ့ဒါလေးတွေပေါ်လာတော့ တိုက်ငွေမလိုတော့ဘူးဘယ်သူကမှမာတိပြီးတော့တိုက်တရားမလိုတော့လို့အဲဒီတက္ကမအခင်တိုင်းအေးစီကလည်းဘုန်းကြီးကရပ်ထားလိုက်တယ်အဲတိုက်ထုတ်ငွေဆိုတာတိုင်းမာတိသမထဌာနကိုဘုန်းကြီးရောက်တဲ့ဇန်နဝါရီ29ရက်နေ့ကစပြီးဒီနေ့အထိဘုန်းကြီးလုံးဝတာဝန်မယူခင်ဓမ္မကြီးတော်ကျင်ခ300 တော်ကြီးငွေ300တိုက်ထားတာဒါပဲရှိပါရဲ့ဒီမြင်တော့ဘယ်သူကမှဘုန်းကြီးကိုလာပြီးတော့ငွေ2000ပေးတိုက်ထုတ်300 300လို့ပြောတဲ့လူလည်းမရှိဘူးအပ်တဲ့လူလည်းမရှိဘူးဘုန်းကြီးလည်းမပြီးမသုံးခဲ့ရဘူးအဲဒီလိုသမင်းသာကလေးတွေယူပြီးတော့ကအဲ့မင်းမလို့လာတင်နဲ့လာတင်မှုပဲတောက်ခံပေးတဲ့ငွေအဲဒီမှာဘာလုပ်မယ်ဆိုတော့အဲတရားရှင်တွေစေရနာရှင်တွေက ပုံတိုင်းပြင်းနေသူကတခန်းငါတခန်းဒီလိုနာလူရည်စဲအတွက်ဆိုတော့လေသူတို့ရည်စဲဆိုင်ရာစားနိုင်တော့လူကြအဲလိုရင်ပုံငွေလေးနဲ့အကုန်ကြီးထိမ့်ထိမ့်ချုပ်ချုပ်မိဘကြောင့်ကွက်ကဲပြီးတော့ကသုံးဆွဲလာခဲ့တာကိုတော်တော်ပိုင်းချင်းရတဲ့အပိုင်းကိုလို့ဝိရင်ပိုင်းရင်ဒုမာဂရီတွေခေါ်ထားနောက်ပြီးခဲ့တဲ့ 80ရက်နေ့80ရက်နေ့7လ12ရက်ပေါ့နိုဝင်ဘာနိုဝင်ဘာ12ရက်ဗမာလိုဆိုတော့42ခုတက္ကမောင်းလာတာ9ရက်မှာကလေးတွေပြန်လွှတ်လိုက်သူတို့လည်းနေခြင်းလို့မဟုတ်ပဲဘူးခေါ်ခိုင်းထားလို့ကကလေးတွေနဲ့ဆိုတာလေဒီနေရာကလောလောလလမဟုတ်လို့သူတို့လည်းမပြောကလေးဆိုတာလောလောလလခုံပြန် ဆိုများသိအော်ပြောဆိုတခြင်းဆိုဒီလိုနေရမှာတော့ဒီနေရာကအဲ့ဒါလိုလည်းမဟုတ်တော့သူတို့လည်းမပြောဘူးမပြောတော့တရားမုန်းလာတာ9ရက်1342ခုတရားမုန်းလာတာ9ရက်80 1980ပြီနိုဝင်ဘာ7ရက်ကလေးတွေပြန်လွတ်လိုက်ပြီးတဲ့နောက်တရားကြီးဥစုပဲဖြစ်နေတယ်လို့အရာထွက်ကသက်တရာလူတွေနဲ့ ဒီလိုကြောင့်ကိစ္စဆောင်ရွက်လာခဲ့တာနောက်တော့ကိုယ်အလုံးကိုယ်ပိုင်အလုံးကိစ္စကိုဟာကိုလုံးမှကိုယ်အတွက်ရမှာပဲလို့ဗราမယဖြစ်ပြီးတော့ကအကြောင်းညညွတ်တဲ့ပုဂ္ဂိုလ်တွေစုပေါင်းပြီးသံဃာကြောင့်ဝေယဝိသကိစ္စတွေဆောင်ရွက်လာတာကို အဲ့ဒါဘယ်လလောက်ဆိုဒီဇင်ဘာလလောက်ကအဲ့ဒီ80ပြည့်ဒီဇင်ဘာလလောက်ကဆိုအခု80တခုမေးဆိုတော့9လ6လရာသီပေါ့အဲ့ဒီ6လရာသီတွင်းမှာသောတာပန်မြတ်စွာဘုရားရဲ့ညွှန်ကြားချက်နဲ့အညီသာသနာအလုံးလုံးခါကိုယ်ပိုင်အလုံးဘုံတိုင်အလုံးမဟုတ်ဘူးလို့ဘောပေါက်နားလေတဲ့ ဇီရဏရှင်ဗရာရှင်တွေအကြောင်းညင်ညွတ်တဲ့အချိန်အကြောင်းညင်ညွတ်သူတွေလာရောက်စုပေါင်းပြီးတော့ဝိညာဝိစာလောက်ကြတယ်အဲဒီဝိညာဝိစာနဲ့ပတ်သက်ပြီးအခုတရားဟောရမှာဝိညာဝိစာဆိုတာမြတ်စွာဘုရားရဲ့ကိစ္စတွေဆောင်ရွက်တော့ဗုဒ္ဓဝိညာဝိစာလို့ခေါ်တယ် တတိမြတ်စွာဘုရားမှာအရှင်အာနန္ဒာအနှစ်20တောင်မြတ်စွာဘုရားရဲ့ဝိယဝုစာတွေဆောင်ရွက်သွားတယ်ယင်းနှစ်ရေတောက်တော်ရေပုံရေချိုးရေကစပြီးတော့ကြောင်းတလင်းတမြင့်လဲခြင်းကစအထွေလူပေါ့မြတ်စွာဘုရားရဲ့ကိစ္စတွေဆောင်ရွက်ပြီးဝိယဝုစာလို့အဲ့ဒါဘုရားဝိယဝုစာအခုတော့သက်ရှိမြတ်စွာဘုရားမဟုတ်လို့ဒီဒီချင်းလူတော်လေးဒီမှာ လောက်တရားရှိတာတွေကိုလောက်ကံဆောင်ရွက်တာလဲဗုဒ္ဓဝေယဝိတာပဲတရားရည်ရနဲ့ပတ်သက်ပြီးတော့ဆောင်ရွက်တာဓမ္မဝေယဝိတာတဲ့တရားဟောပွဲတွေကျင်းပပြီးအောင်တရားနာတဲ့ပုဂ္ဂိုလ်တွေလည်းချမ်းချမ်းသာသာနာရအောင်တရားဟောတဲ့ပုဂ္ဂိုလ်လည်းချမ်းချမ်းသာသာဟောရအောင်ဆောင်ရွက်တာကိုတော့ဓမ္မဝေယဝိသတရားစာဥဒေချမကဘိုးမကိုက်အောင်ထိန်းသိမ်းဆောင်ရှောက်ထားအဲဒါဓမ္မဝေယဝိသဘာဝဝေယဝိသဆိုတာ သံဃာကရဝိနည်းဒေဝနာနဲ့သုံးသပ်ကြည့်ရင်တော့သင်္ဃဝတ္တကိုရင်ပင်းအပန်းကိုဒါသံဃာလို့ခေါ်တယ်ဒါဝိနည်းပြီးတကရှုတော်ကသုံးသပ်လိုက်တာသုတ်တံပြီးတကရှုတော်ကသုတ်တံနည်းအရာပြောမယ်ဆိုရင်သံဃာဆိုတာသင်္ဃဝတ္တမဟုတ်ဘူး တရားအထုတ်နေတဲ့ယောဂီတွေနဲ့တန်ခါပဲသုတ်ထုကိလေဝေဟနာတိတိတံကိုသုတ်ထုကောင်းစွာကိလေဝေလောဘဒေါသစသောကိလေသာတို့ကိုအနာတိအနာတိတတ္တဤဣတိတတ္တမထိုကြောင့်တံဃောတံဃအမိဤကိလေသာတွေကိုတတ်နေရင်လူလည်းပဲတံဃာပဲသီလရှင်လည်းပဲတံဃာပဲ ဘုန်းကြီးယဟန်နေလေတန်ခါပဲအဲ့တော့ခုတန်ခဝေယဝိကတန်ခဝေယဝိကခြံရဖို့လိုင်မာစီဒါနရတာမှာလာပြီးတော့လောက်အားလူနေကြတာမိဘကြောင့်မဝင်လောက်အားလူတယ်တခြားတခြားတန်ရှင်းကိစ္စတွေလောက်အားလူတယ်အဲဒီလိုင်မာစီမှာဗာပစ္စည်းလေးလူနေတယ်ဘယ်တော့ပစ္စည်းထုတ်ပေးပါအောင် အဲ့ဒါအတွက်သွားလာဆောင်ရွက်လုံအားသူတယ်။အော်လိုင်းနာဒီကမ္မထဌာနပฏิပါတိသာသနာဒီရပြန်ပွားရေးအတွက်ဆိုတဲ့ဥတည်ချက်နဲ့သမင်းသာဥဒေယူပြီးလာရင်ကောက်ခံပေးတယ်။လာစဉ်မဟုတ်ဘဲနဲ့ထိုက်တယ်လို့အလူငွေကောက်ခံပေးတယ်ဆိုအဲဝိယဝိစာကြီးအဲတန်ခဝိယဝိစာတန်ခဝိယဝိစာအလုံးလောက်ရတာကောင်းတာပေါ့။ တနည်းအမြင်တရင်ဒါဟာသာသနာ့ဝိညာဉ်ဝိသာလို့ဒီလိုအမြင်တတ်လို့ရတယ်မိဘရောင်အလုပ်အထွေအလုပ်ပေါ့တိုင်းမာဒီသာသနာရိပ်ပါနဲ့ဆက်ဆက်သမျှအထွေတွေအလုပ်တွေဆောင်ရွက်တာကိုတန်ခဝေယဝိသဓမ္မမဟုတ်သာသနာဝေယဝိသလို့သိကြုံပြီးတော့ကအမည်တစ်ခုလေးနဲ့ခေါ်လိုက်ပါ တောင်းအမျိုးမျိုးကကိုသင်္ကန်းကြီးလဲသင်္စရာမမရအောင်သူတို့လောက်ကင်ဆောင်ရွက်တယ်ဒါသံဃဝေယဝိသဓမ္မမဟုတ်သာသနာဝေယဝိသသာသနာဆိုတာသောတော်ကပြောတယ်ပရိယတ္တိသာသနာပฏิပတ်တိသာသနာပฏิဝိဒသာသနာပဲအခုဒီမှာအသီးသီးမိမိတို့လက်လန်းမိသလိုစွမ်းနိုင်သလိုအဝိနည်းအတွင်းအပြင်ဆိုသလိုဆောင်ရွက်ကြတာတွေဟာ ခြံရင်ဘာနာတရားဟောနိုင်တရားနာနိုင်အောင်ဆိုတဲ့ရည်ရွယ်ချက်တွေနဲ့လုပ်ရတာပဲဒါနကုသိုလ်ပြုတဲ့ပုဂ္ဂိုလ်တွေနဲ့ဒီတိုင်းပဲမိမိတို့စွန့်နိုင်တယ်လို့ဒလပကြနှစ်ကြသုံးကြ30စသည်လူကြတာအဲဒါချမ်းချမ်းသာသာတရားဟောနိုင်တရားနာနိုင်အောင်ဆိုတဲ့ရည်ရွယ်ချက် အမိုက်လဲတာသမင်းချက်တာပကံဆေးတာကစပြီးအိုးလိုက်တာကစပြီးအကုန်လုံးဒါဒီရွယ်ချက်ပါတယ်။ဆန်းညံတာကတရားဟောနိုင်တရားနာနိုင်အောင်ကမ္မထာဘုန်းကြီးတွေကတရားဟောမယ်ယောဂီတွေကတရားနာမယ်ဒါပရိယတ်တိသာသနာ။ဆန်းညံတာကတရားဟောတရားနာဆိုတဲ့ပရိယတ်တိသာသနာအလုံးလုံးနိုင်အောင်ဒီရွယ်ချက်ဆန်းညံတာကယောဂီတရားမှတ်နိုင်အောင်ဆိုတဲ့ဒီရွယ်ချက်တရားမှတ်တော့ပฏิပတ်တိသာသနာပေါ့။ ပฏิပါတိသာသနာတရားမှန်ရင်မှန်ရင်နဲ့အောင်နာရကြသီလာရကြဗိညာရကြသီလာရကြကိုယ်လာရကြသီလာရကြသောဟောရကြနားလေတဲ့အသိဉာဏ်နာမရူပပြိဋိဒဉာဏ်ကစပြီးတော့မဲ့ဖို့အထိဒါပฏิမိဒသာသနာခေါ်တယ်အဲဒီပฏิမိဒသာသနာကကျွမ်းမအထုတ်တဲ့ယောဂီတွေမှာသူတို့ပါရမီအလိုက်လှုပ်အားအလိုက်ထိုက်နေတယ်လို့ရပိုင်းအတွင်းလာပိုင်းအတွင်းမှာဖြစ်ပေါ်တယ်အဲဒါပေါင်းချုံလိုက်တဲ့အခါကျတော့သာသနာသုံးမျိုးတိုးပွားရေးအတွက် ဆွမ်းချစ်တယ်လှူတယ်အထွေထွေဝေယဝိသတွေဆောင်ရွက်တယ်သရင်ရည်တယ်မှတ်တယ်ဆိုတာသာသနာတုတ်တည်ရည်အတွက်မို့လို့သာရဏဝေယဝိသလို့ဆိုလိုက်ပါအဲဒီသာသနာဝေယဝိသလိုင်းမာစီကမ္မထဌာနကြီးပွားရေးအတွက်ဘယ်လိုဘယ်လိုလုပ်ရင်ကောင်းမလဲလို့တွေးကြံတဲ့မနောကံအချင်းချင်းညီနှိုင်းတိုင်ပင်တဲ့ဝစီကံ ရင်နဲ့တိုင်းမင်းပြီးတော့ထိုက်နေသလိုလှုပ်ရှားဆောင်ရွက်တဲ့ကာယကံအဲ့ဒီကံတွေဟာဘလူပိုင်တယ်လေလှုပ်တဲ့လူတွေပိုင်တာပေါ့မလှုပ်တဲ့လူတွေမပိုင်ဘူးဒါကြောင့်အဲ့ဒါကိုယ်ပိုင်အလုံးတဲ့အိမ်မှာစီးပွားရေးတွေဆောင်ရွက်မယ်အိမ်မှုကိစ္စတွေဆောင်ရွက်မယ်ဆိုအဲ့ဒီစီးပွားရေးစီးပွားရေးအိမ်မှုကိစ္စအရေး အဲ့ဓာတွေကိုတွေးကြံတဲ့မနောကတိုင်မင်းနဲ့ဝစီကလှုပ်ရှားဆောင်ရတဲ့ကာယကံတွေဆိုတာကိုမပိုင်ဘူးတဲ့အဲ့ဒီကံတွေကိုကိုမပိုင်အဲ့ဒီကံတွေရဲ့ဖြစ်ပေါ်လာတဲ့အသည့်အဝင်တွေကိုတယောက်ထဲမှာမခံစားရဘူးအဲ့ဒါအများဆိုင်အဲ့ဒါဘုံဆိုင်ဘုံဆိုင်အလုံးခေါ်တယ်ဒီမှာဆောင်ရတဲ့ကာယကံဝစီကံမနောကံမှန်သမျှကတော့ကိုယ်ပိုင်အလုံး ကိုယ့်အတွက်ဒီရည်ရွယ်ချက်နဲ့ဆောင်ရွက်တာအဲကိုကြီးကိုယ်တာကိုကြီးကိုယ်တာအတွက်ဆောင်ရွက်တယ်လို့ဒီလိုသဘောပေါက်ရမှာအိမ်မှာဆောင်ရွက်တာကတော့ကိုကြီးကိုယ်တာမဟုတ်ဘူးအိမ်မှာရှိတဲ့မိသားစုအရေးအရာအတွက်ဆောင်ရွက်တယ်ကိုလူကိုကြီးကိုယ်တာမဟုတ်တော့ဘူးအိမ်မှာမိသားစုအရေးအရာဖြစ်သွားလို့ဒီမှာသာဝနာဝေယဝိဇ္ဇဆောင်ရွက်တယ်ဆိုတော့ကိုကြီးကိုယ်တာကိုယ်အတွက်ကြီးပဲဒါကြောင့် ကိုအကျိုးဆောင်လိုက်တဲ့အခါလိုင်းမာစီကမ္မဋ္ဌာန်းဒါနမှာလာပြီးတော့အတွင်းကိစ္စအပြင်ကိစ္စတွေကိုအကျိုးအတွက်ရည်ရွယ်ပြီးဆောင်ရွက်လိုက်တဲ့အခါတရားဟောတရားပြတဲ့ပုဂ္ဂိုလ်တွေတရားအားထုတ်တဲ့ယောဂီတွေချမ်းသာသွားရောဒါကိုအကျိုးဆောင်လာတဲ့တရားဟောတရားပြယောဂီဆိုတဲ့အများကြီး အတွက်လည်းအောင်မြင်သွားတာပဲ။ဟောကိုအကျိုးဆောင်အမြန်အကျိုးအောင်အဲဒီလိုသဘောပေါက်ရမှာဒါကဘုန်းကြီးကစမ်းတဲ့ဘီနဲ့ပြောနေတာကိုကိုအကျိုးဆောင်အများအကျိုးအောင်ဆိုတာအဲဒီစမ်းတဲ့ဘီနဲ့သောဘကရွတ်လိုက်တဲ့ပါဠိတော်အရာပြောရတာအာကိခိယစေဘိက္ခုဘိက္ခု ယေတံပြောပိဏပါဒသေနာသနာကိလနာပိဋိတာဘိခါရံပရိပုံသာမိဧတံတေခါရမဟာဖလံအာနိတန္တာတိလိသွေဟောတာပရိပုရာကာရိဣဇတံစေတောသမထမနုယုတ်တောအာနိရာပရိဇာနောပြုေတတုံညာကာရဏံမြတ်စွာဘုရားဒီပါဠိတော်ကြည့်ပြီးတော့ကကိုယ်အကျိုးဆောင်အများအကျိုးအောင်ဒီဆောင်ဘုရားဘုန်းကြီးက ခေါ်ပြီးတော့ပြရတယ်။ဒါဖြင့်တာရကရှိပါသလားလို့မင်းပဲတာရကရှိတာပေါ့ဗိမိတာရရှင်မင်းဆိုတာအများနဲ့နားလည်ကြတာပဲဗိမိတာရရှင်မင်းခြေတော့ဓာခွဲဖားလို့မိခင်ခံရတယ်ကြောင်းတဲ့ဖဏတ်ကြီးလို့အဲဒီလိုနားလည်နေကြတာတကယ်ကတော့ကြောင်းတဲ့ဖဏတ်ကြီးလို့ ေမိလာရရှင်မင်းခြေတော့ကားခွဲခံရတာဒီလိုဖြေးမိတဲ့သဝရပေါ်တူးတာတော့တပည့်ရဲ့အမေကိုနေရီရင်မြင်ခေါ်တဲ့ပန်းနေကုန်တော့ခဏစီးပြီလို့အဲဒါကြောင့်မိမိလာရရှင်မင်းခြေတော့ကားခွဲခံရတယ်ဒီလိုဖြေးမိတယ်တောင်းတဲ့ခဏစီးလို့ခြေတော့ကားခွဲခံရတယ်လို့ဖြေးမမေးဘူးအဲ့ဒီအဖြေတစ်ခုကသင်္ကန်းနာ6ကျင်တင်တဲ့ဘန်ထုံရင်စာပေမှာမှတ်တမ်းရှိတယ်ဒီနေ့အထိ သမာဓိရစာကြတာအောင်နေဆိုတော့ကိုယ်တော်ကြီးပြီးတာပေါ့အဲ့ဒီမှတ်တမ်းဒါပေမဲ့သူတို့လည်းမမြင်ဘူးကျောင်းနဲ့ဖဏစည်းလို့မဟုတ်ဘူးအဲ့ဒီမိမိပါရရှင်ဘုရားဟာတကယ်ပညာရှင်ပုဂ္ဂိုလ်ကြီးတွေအပြည့်အမြင်ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးတွေဆောင်းရထားကတော့ဒီရီမြင်ခါတဲ့ပန်းလင်ကောင်ကဖဏစည်းတာတန်ရှင်းတဲ့ဘုန်းကြီးရန်နေတဲ့နေရညစ်ပြတဲ့ခြေောက်နဲ့နင်းနာသွားတာကတော့ မယူသေးတဲ့မာနသဘောကြောင့်ဖြစ်ပေါ်တဲ့အကာရကအကုသိုလ်ပဲဒီအကုသိုလ်အကျိုးပေးရင်ရုပ်ဉာဏ်နဲ့အမျိုးမှာဖြစ်တယ်သေလောက်အောင်တော့ယူမဝေဘူးလေဒီအကုသိုလ်ကအခုသေးတောင်သေးတယ်ဆိုတော့ဘဝတစ်ခုခုမှာသူများကိုသေအောင်လုပ်ခဲ့တဲ့အကုသိုလ်ကအကျိုးပေးလို့ပဲဒီလိုသုံးသပ်တယ်အနတ်သိတာလောက်ကလေးနဲ့ညစ်ပေတဲ့နေရာအရှင်းတဲ့နေရာညစ်ပေတဲ့ခြေထောက်နဲ့သွားတာလောက်ကလေးနဲ့တော့မသေးနိုင်ဘူးတဲ့ ရုပ်ရတဲ့အမျိုးမှလာဖြစ်တယ်အခုရှင်ဘုရင်ဆိုတော့အထက်တန်းဟာမျိုးပဲအဲဒီလိုဆုံးဖြတ်တယ်အဲဒီရှင်ဘုရင်ဟာလွန်ခဲ့တဲ့92ကဘာတဲ့ဥဒ္ဒမြတ်စွာဘုရားပွင့်တော်မူတဲ့အခြေခံဥဒ္ဒမြတ်စွာဘုရားရဲ့အဖေတို့အမေကညီကို၃ယောက်ကတဝါထွင်းလုံးတန်ခါ၉သိန်းနဲ့မြတ်စွာဘုရားကိုပြင်ပြီးကြောင်းနေဆောက်ပြီးတော့ကဆွန့်လုပ်ကျွေးတယ် သံဃာကိုယ်ရင်တော့မနည်းဘူးအဲဒီသံဃာကိုယ်ရင်အတွက်ဝေယဝိသဝေယဝိသသံဃာတွေကနှစ်တသိန်းနဲ့နှစ်ပေါင်းသံဃာကိုယ်ရင်တော့ဝေယဝိသသံဃာတွေတသိန်းနဲ့နှစ်ပေါင်းအချက်အပြုတ်အထွေထွေပေါ့အဲဒီတသိန်းနဲ့နှစ်ပေါင်းဝေယဝိသအုပ်စုမှာ နိယုတ်တအမတ်ရဲ့ဗန္ဒာသို့လင်မယားရဲ့မျိုးကဘောင်းဆောင်ဗန္ဒာသို့ဆိုတာသရင်ပိုင်ပေါ့သရင်ပိုင်ခဏီမောင်နှံနိယုတ်တအမတ်ဆိုတာညွန်ကြားဘုက္ကေဆိုညွန်ကြားရေးမှုချုပ်ပေါ့အဲဒီသံဃာကိုယ်တိုင်ကိုဖွင့်ဆက်ကလူရမ်းဖို့ကိစ္စနဲ့ပတ်သက်ပြီးတော့ကညွန်ကြားရေးမှုချုပ်အကြီးအကဲကနိယုတ်တကအမတ်လို့ခေါ်တယ်နိယုတ်တကအမတ်ကနေ့စဉ်နေ့စဉ်အခြေအနေပုံသတ်ပြီးတော့ကစီစဉ်ပေး ဗာနာတို့တဏိမောင်နှံကအဝင်အထွက်စရင်ရေးအဲကျန်တဲ့လူတွေကလည်းအပြီးပြီးဆောင်ရွက်ကြရတာပေါ့ဘုဒ္ဓဝါနဲ့ဘုဒီနိုင်ငံဒီမှာဆောင်ရွက်တဲ့မိဘကြောင့်ဆောင်ရွက်တယ်ဆိုရင်မိဘကြောင့်မှာဘုဒ္ဓဝါနဲ့ဘုပုဏ္ဏယတာဝန်ကိုအချင်းချင်းညှိနှိုင်းမေးဆန်းယူပြီးတော့ဆောင်ရွက်ရမှာပေါ့အမျိုးကြီးအင်းချက်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ကဟင်းချက်တာဝန်ယူသမင်းချက်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ကသမင်းချက် တာဝန်ယူအဲဒီမှာသင်္ကြန်ကျွမ်းကျင်တဲ့ပုဂ္ဂိုလ်နဲ့အတူတူจิตပုံလေးသမားဟင်းလေးတင်သမားဘာဆိုရတာတွေရှိအောင်မှာပေါ့အဲသမီးကြီးကျွမ်းကျင်တဲ့လူနဲ့အတူတူဆိုင်လေးသမားတို့မိထိုးသမားတို့သမီးငယ်သမားတို့ရှိအောင်မှာပေါ့အဲကိုကိုကျွမ်းကျင်ရကိုနေရတာဝန်ယူချိန်ပြိုးရင်ကံကမြင်ရညော့ပြီးတော့ဆွမ်းမြင်တဲ့ကိစ္စအကျိုးဘမြင်တဲ့ကိစ္စအသေးသေးအဲဒီတာဝန်ယူပြီးတော့ဆောင်ရွက်ကြရတယ်ဒီနေ့ အခုဆောင်ရွက်ခဲ့ပြီးတော့များတော့အသင်ပြီးပြီးအချိုးကြကြနဲ့ညီညီညွတ်ညွတ်ဆောင်ရွက်ခဲ့တာလေမြင်ရကြတို့ကတော့ဘုန်းကြီးတို့အနေနဲ့ဝမ်းသာတယ်အဲ့ဒီလိုပဲတန်ခါတိုးတဲ့အတွက်အပြီးမိတာဝန်ယူပြီးတော့ကဆောင်ရွက်ကြရတာသိသိတဲ့အတိုင်းကြတော့လေသိသိတဲ့ပုဂ္ဂိုလ်တွေသုံးကံစေကြောပြီးဟုတ်အတွင်းပြန်ရောက်တဲ့အထိတန်ခါဆင်းရှင်းသိသိတဲ့အပိုင်းတောင်းတို့ဟာဒီလိုလေးနဲ့ တာဝန်သေးတွေဆောင်ရွက်ကြတော့မပင်မဘူးကိုယ်ပိုင်ဥစ္စာတွေအပြီးအပြီးရကြတာတန်ခါ9သိန်းကိုလူတသိန်းနှစ်ပေါင်းနဲ့ဝါရင်းသုံးတာတာဝန်ဆောင်ရွက်ကြတယ်အဲဒီနောက်တာဝန်ဆောင်ရွက်ကြတဲ့တသိန်းနှစ်ပေါင်းထဲမှာအခုရင်ကပြောရင်ညွှန်ကြားရေးမှုချုပ်ညွှန်ကြားရေးမှုချုပ်နိယုတ်တကအမတ်နဲ့ဘယင်းတရားရေးရတဲ့ဗန္ဓာတို့သနီးမောင်နှံရဲ့ ကျန်တဲ့၃ပေါင်းရဲ့အဲဒီပုဂ္ဂိုလ်တွေကတော့တော်တော်ကိုတက်တက်ကြွကြွဗရဏတရားထက်ထက်မြင့်မြင့်နဲ့ကိုဆောင်ရကြတာကြီးကြီးလေးလေးဆောင်ရကြတာအဲဒီဘုံဦးနဲ့သုံးပေါင်းကပိုတဲ့ကြံတဲ့ဝိယဝိသသမားတွေကတော့သိမထက်မြက်ဘူးတဲ့သိမထက်မြက်တဲ့အပြင် အဲဒီယောဂီတွေမန္နာတွေမစားရမတော့ရခင်ရှင်တုံးပြုတ်တုံးဦးအဦးတွေကိုပုဖကလေးတွေကစားရဆုံးလို့ကျွေးဝယ်လဲစားအဲလိုစားလို့တော့လို့သူတို့ကအစင်မပြေအခြေအနေမလှပဲနဲ့သိရတဲ့ပိဋ္ဌာဘဝရောက်ကြရတယ်။အော်92ကဘာတက်ကတည်းသိရတဲ့ပိဋ္ဌာဘဝရောက်လိုက်ကြတာ။ကဘာပေါင်း90နဲ့2ကဘာ။အော်သိသိဖတ်သန်းတန်ကလေးနဲ့ ကိုယ့်အတွက်အကောင်းကိုယူရတော့လေကောင်းလားပဲမကောင်းတာယူမိမြန်တော့လေဆိုးတာပဲဌာနကတော့အကောင်းယူလို့ရတဲ့ဌာနအကောင်းယူလို့ရတဲ့ဌာနမှာယောနိဘောမနတိကာရအတွေးအခေါ်လွဲချော်သွားလို့ရှိရင်လေမကောင်းတာယူပြီးတယ်လို့ဖြစ်တာပဲအဲဒီ92ကဘာတဲ့ဖုဒ္ဒမြတ်စွာဘုရားလက်ထက်မှာ သာသနာဝေယဝိသခေါ်တဲ့တန်ခဝေယဝိသဆောင်ရွက်လာခဲ့ကြတဲ့ဗိမိသာရရှင်ဘရင်ဘန္တာတို့အမတ်နဲ့ဗိမိသာရရှင်ဘရင်အလောင်းဘန္တာတို့အမတ်နဲ့သရင်နိုင်မောင်နှံတို့ဟာဘုရားကောရဏမြတ်စွာဘုရားပွင့်လာတဲ့အခါကျတော့ဗိမိသာရရှင်ဘရင်ပြီးတော့ဝိပါခတတိဓမ္မဒိင်္ဂါတဲ့ဒီလိုဖြစ်လာတယ် မြတ်စွာဘုရားအလောင်းတော်ရာဇညုံရောက်ဘုံမိမာရရှင်ဘုရင်ကထိနှံလက်ခံမှုပိတ်တယ်လက်မခံမှုဘုရားပြအောင်ကြည့်မယ်ဆိုဘုရားပြလို့ရှိရင်တပည့်တော်တိုင်းပြည်ဓမ္မသူကြွပါလို့ဆိုတာနဲ့မိဂလာဝန်တော်အဆိုဝါကြွတဲ့အခါရာဇညုံကိုရှင်းဥစွာမြတ်စွာဘုရားကြွလာတယ်ကြွလာတော့ဗိမိမာရရှင်ဘုရင်ဘုံတော်သောအချွေရန်အမတ်ပိဋကတိမြတ်စွာဘုရားထွက်ပြီးတော့ကြိုဆိုရင် မြတ်စွာဘုရားဟောတဲ့တရားနာပြီးခဏကလေးသောတာပတ္တိမဉ္ဇဉ်ပူဉ္ဇဉ်ရောက်ပြီးသောတာပန်ဖြစ်ကြတယ်။အဲဒါဝေယဝိဇ္ဇာရဲ့အကျိုးအကြည့်ကအာနာပိုင်ရှင်မင်းရဲ့ဖြစ်ရတယ်။တရားနာပြီးတော့အချိန်တော်တွင်ရှုမှအာထုတ်ပြီးတော့လေမဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ရအပေရကပိတ်တယ်။တယင်းကိုင်တဏိမောင်တံဝိပါခတတိဓမ္မရိဏတတိကတော်လို့ဖြစ်လာတယ် ဒီလောကတတိကကြောင်းတော်သွားတရားနာရင်မှတရားနာရင်မှဒီနေ့တော့အနာဂံဖြစ်နောက်ဇနီးဓမ္မဒိနာကလည်းကြောင်းဝင်သင်္ကန်းဝအာထုံတော့ယဟန္တာဖြစ်အဲဒါရှင်ကံဗန္နာဆိုဇနီးမောင်နှံကမောင်ကအနာဂံဖြစ်ပြီးတော့ဇနီးကယဟန္တာအဖြစ်ဖြစ်အနာဂံကတော့အခုမြမပြည်မှာပေါ့ယဟန္တာဆိုတော့ဘဝကုန်သွားပြီဘုပ္ပတိမဏ္ဍီအစ်စ်မနေရတော့ဘူး ဒေဝိမာရှင်မင်းကတော့သောတာပန်အဆင့်ရောက်ပြီးအခုဘုံရှင်ကံပေါ့နတ်ပြည်မှာအဲ့ဒါဝေယဝိဇ္ဇပါရဏဝေယဝိဇ္ဇသံဃဝေယဝိဇ္ဇအလုံးလုံးတို့ဒီချိန်နေမျိုးအဆင့်မြင့်တာအဲ့ဒါကိုယ့်အတွက်ကိုယ့်အတွက်လုံးတော့ကိုယ်ပဲဒီချမ်းသာတွေခံစားရတယ်အဲ့ဒီဗိမိမာရရှင်မင်းအမှုရှိတဲ့ အတိတ်နေချင်းဝေယဝိသသမာ3000ကျော်ကတော့ဘုရားဘောဓမမြတ်စွာဘုရားလက်ထက်မှာမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်အလွယ်တကူရကြတယ်အထက်တန်းကအမှန်မျိုးသဖြင်းမျိုးမှာဖြစ်ကြတယ်။အော်တစ်ချိန်92ကဘာလဲကအတူတူဝေယဝိဇ္ဇာလုပ်တဲ့ကိုယ်တန်းတော်ဝေယဝိဇ္ဇာသမားတွေကတော့အဲ့ဒီဘဝသိမြင်တော့ပိတ်တာတွေ ပြည့်ပြီးပိတ်တာဘဝမှာသာသာလာလာနဲ့90ကဘာကြာတယ်ဗိမိနာကရှင်မင်းကကုသိုလ်လုပ်ပြီးအမြတ်ပြီးဝေးတဲ့ခါကြတော့မှာပဲဒီလိုပိတ်တာဘဝကကျွတ်လွတ်ကြတယ်ဘုရားကအပေါင်းကအလုံးလုပ်ခဲ့ကြတဲ့အချင်းချင်းဟိုလို့မြတ်စွာဘုရားကအပိမေးတဲ့အခါကုသိုလ်လုပ်ပြီးအမြတ်ဝေးရတယ်အဲကိုရိကိုရာအတွက်လုံယူလို့ရတဲ့နေရာမှာ မိမိရဲ့ဉာဏ်အမြင်ကြည်လင်တဲ့အတိုင်းတက်နေကြွားကြွားညင်ညင်ညော့ညော့စီစီလုံးလုံးတိုင်းတိုင်းပင်ပင်တဲ့ဘုံနိုင်ရနိုင်ရအောင်ရလောက်တိုင်းပြီးတော့တာယကဝစီကမနောကဆိုတဲ့ဝေယဝိသသေရနာကုသိုလ်တွေတိုင်းပိုင်းနိုင်နိုင်ရအောင်ယူရမယ်အပါရကတခုနောက်တစ်ခုကတော့သန္တပိသောတာမင်းတဲ့သန္တပိသောတာမင်းဆိုတာ မြတ်စွာဘုရားလက်ကကအစင်းလာရှင်ကိစ္စည်းဆိုတာအများကြီးရအရှင်ကိစ္စည်းရဲ့ရှင်ဘယင်ပေါ့ကိစ္စည်းဆိုတာအမတ်ကြီးဘောဓမြတ်စွာဘုရားသခင်ပွင့်ပြီးတယ်ဆိုတဲ့သတင်းကြတော့ကဲဘောဓမြတ်စွာဘုရားသွားပြီးတော့ငါပြင်ညာပါလို့သန္ဓပိသုဒ္ဓမင်းကခိုင်းတယ်အဲ့တော့ကိစ္စည်းအမတ်ကအချိန်မင်းကြီးကျွန်တော်သွားမယ်တဲ့သင်္ကန်းဝတ်ပင်ပေးရင်သွားမယ်သင်္ကန်းဝတ်ပင်မပေးရင်တော့မသွားနိုင်ဘူးလေအဲဝတ်ပင်ပေးပါမယ်ဆိုကိစ္စည်းအမတ်ကသွား ဒါပြီးမှသင်္ကန်းကိုနေရာတွေပါအထုတ်ရဟန္တာဖြစ်ပြီးမှမြတ်စွာဘုရားကိုပင့်ပြီးပြန်လာခဲ့တဲ့သန္ဓပိသောတာရှင်ဘုရင်စီကိုအဲဒီသန္ဓပိသောတာရှင်ဘုရင်အတိတ်တစ်ချိန်ကသူ့အရှင်ဘခင်ပထေးနဲ့မြစ်စိတ်သွားမြစ်စိတ်ကနေအိမ်ကိုအမြန်အရှင်ဘိသေယဗုဒ္ဓကိုရောတော်ဘာကမြို့ကအထွဲသူတို့ကအဝင်လမ်းမှာစုံပြီး ရှင်ဘုရားဆောင်းခံရကညံကြွလာပါသလားဟုတ်တယ်တကားသွန်နေပြည့်စုံပါရဲ့လားအင်းနောက်ပြည့်စုံပါလိမ့်မယ်မရခဲ့ဘူးလို့မပြောဘူးပြည့်စုံပြီလို့လည်းမပြောဘူးတပိတဲ့သွန်မှာမပါပဲဟုတ်ပြန်ထွက်လာတယ်နောက်ပြည့်စုံပါလိမ့်မယ်တဲ့အဲ့ဒါပါတဲ့ပုဂ္ဂိုလ်တွေကသိတယ်ဩဒီကိုတော့ဒါဆုံးမှမရခဲ့ဘူးဆိုတာမပရင်မသိဘူးသိတော့ရှင်ဘုရားဒါဖြင့်ဒီမှာခဏသရင်သုံးပါအောင်လေကဲ ငါသားအချင်းကလည်းမရှိတော့ဘူးနင်းမတည်တော့မယ်အဲ့ဒါအိမ်သွားပြီးတော့သားရဲ့အမေစီမှာဟောဒီတပိတ်ယူပြီးသွန်းနေမြန်မြန်ထည့်ပြီးတော့မြန်မြန်ပြန်လာခဲ့ကွယ်ပြောတော့အဲ့ဒီအပေါ်လူလင်ကကရာတရားထက်ထက်မြင်းမြင်းနဲ့တပိတ်အတင်းခံခံမြင်းမြင်းပွေ့ပြီးတော့အပြေးသွားနေဘူးဘူးနဲ့အပြေးသွားသွန်းနေမြန်မြန်ထည့်ပြီးတော့အပြေးပြန်ရောက်လာ နိမိတ်ကဘုရားကိုတော့ကတ်လိုက်တယ်မွမ်းမတယ်နဲ့အချိန်ပြီးဒါဝေယဝိဇ္ဇာပဲသံဃဝေယဝိဇ္ဇာခေါ်တယ်သာသနာဝေယဝိဇ္ဇာလို့လည်းခေါ်တယ်အဲ့ဒါပြီးတော့ဆုတောင်းတယ်တစ်ထေကလည်းပြောတယ်ဟောဒီငါရဲ့ဆုံးအတူကိုတဝက်ပြေးပါနဲ့ကွာမြန်မြန်ပြေးပါဒီလိုအစကပြောလိုက်တယ်အဲ့ဒါနဲ့ပြေးသွားပြန်ရောက်လာဆုံးကပြီးတဲ့အခါအဲ့ဒီလူလင်ကဆုတောင်းတာ အဟံအတိသေကေနဇဝနိနာအာဂတောသကတောသဘုရားတပည့်တော်ဟာအလွန်အလွန်တခါတဲ့လင်မြန်တဲ့အားအပုံနဲ့ရင်းပြီးတော့လဲသွားရပါတယ်ပြန်ပြီးတော့လဲလာရပါတယ်ဣနန္ဒမိသောတာဖလိနာယောဇနနံမန္နတာတဋ္ဌိတနာဝိတတရမဏသမထာနိပင်္စ ဝါဟနာနိနိဗ္ဗာန်တုအဲ့ဒီလိုမြန်မြန်ပြေးသွားရတဲ့ကုသိုလ်ကြောင့်ဘုရားတပည့်တော်ဖြစ်လျာဘဝမှာအမြန်ရင်၅မျိုးရပါသည်တဲ့အဲ့ဒီအမြန်ရင်ကဘယ်လောက်အတိုင်းတာအမြန်ရင်လဲဆိုတနေ့ချင်းယူဇနာ90ခရီးကို ရောက်အောင်သွားနိုင်တဲ့အမြန်ရင်ယူဇနာ60ခရီးကို ရောက်အောင်သွားနိုင်တဲ့အမြန်ရင်ယူဇနာတရားခရီးကိုရောက်အောင်သွားနိုင်တဲ့အမြန်ရင်ယူဇနာ120ဝေးတဲ့ခရီးကိုနေတက္ကနေဝင်နေခြင်းပေါ့ရောက်အောင်သွားနိုင်တဲ့အမြန်ရင်အဲ့ဒီရင်နေရပါသည်သူအမြန်ကြီးပြေးသွားတာကိုအချိန်ကြီးအဲ့တော့ပြေးသွားတဲ့ကုလို့ဝေယဝိဇ္ဇကုလို့ကြောင့်သူရင်9မျိုးရအောင်ထူတောင်းတယ်နောက်ပြီးတော့အာကိသန္တသာသမေကိသန္တသတရီရံ ဥရိယတေသေနတတံတပ္ပမေဖလေနနိဗ္ဗာဒနိဗ္ဗာဒဌာနေအာနာသူရိယတေသဒိတာဟောတုတပိတော့သွားတာနေပူပူကြီးကနေကသိပ်ပူတယ်အဲဒီနေပူပူကြီးသွားတဲ့ကုသိုလ်ကြောင့်ဘုရားနေအရှင်ပြင်းပြသလိုတပိတော့ရဲ့အာနာဆုချပါစေတဲ့ပြနေရဘွားမှာအဲ့ဒါသူဆုတောင်းဒီဆုတောင်းကိုလည်းမှတ်ထားဖို့ကောင်းတယ်ဒီက အိမသမိန်မေပိဏပါတိသာမိနာပတိဒိဏတတမေနိဗ္ဗာန်ေနတုံမေဒိဋ္ဌဓမ္မတာဘာဂီဟောမိသောတနာတူရတဲ့ကုသိုလ်ကိုဘုရားတပည့်တော်ရဲ့ဆရာပဖြေးကတဝက်ပေးမယ်လို့ပြောတယ်ဗျာအဲ့ဒီသူပေးတဲ့တပည့်တော်တာရုခေါ်လို့ရတဲ့ကုသိုလ်တဝက်ကြောင့်အရှင်ဘုရားသိတဲ့သစ္စာလေးပါးတရားကိုသိရပါပြီဟော အထေကပေးဝေတဲ့ကုသိုလ်တဝက်အဖို့ကြောင့်သစ္စာလေးပါးတရားသိဖို့နိဗ္ဗာန်ရဖို့ဆုတောင်းတာဒီဆုတောင်းနေမှတ်ဖို့ကောင်းတယ်အခုလည်းဘုန်းကြီးအကြောင်းပေါ်ကနေပြီးတော့တခါတခါဆုံးစားကြောင်းပဲမျက်နာရောက်သွားတဲ့အခါမြင်တယ်မိဘကြောင့်နဲ့ဆုံးစားကြောင်းနဲ့ဟိုနှမ်းနဲ့ဒီနှမ်းနဲ့အပြေးလွှာသွားနေပြီးတော့ကလောက်ကင်ဆောင်ရနေကြတာဟင်းွယ်ပို့လိုက်ဓမင်းွယ်ပို့လိုက်ပကံထုတ်လိုက်အဲမိဘကြောင့်နဲ့ဆုံးစားကြောင်းပြင်းပြင်းကလေးတွေသွားနေ အခုလူလင် အချိန်မီအောင် နေဘူးကြီးပြည့်ရတယ်လို့ပေါ့အဲ့ဒီကုသိုလ်ကြောင့်အခုလိုလင်မြန်တဲ့ယင်ငန်းမျိုးရဖို့ဟိုလူလင်တောင်းတယ်လို့ကိုလည်းပဲမိမိတို့ခင့်တဲ့လျော်တဲ့လင်လင်မြန်မြန်ယင်ရဖို့ဆုတောင်းနိုင်တယ်။ဩမနေဘူးလောင်းတဲ့အကြောင်းပြုပြီးတော့ကနေဘူးစုကြတယ်လို့အာနာတကုထက်မြက်ဖို့လဲဆုတောင်းတာအခုမိဖို့ကြောင့်မှမိဖို့နာလောက်ရတော့မိအချိန်ပူတာပေါ့။ အဲဒီမိအချိန်လုံးထက်မြက်တဲ့အာနာတကုန်းနဲ့ပြည့်စုံရပါစေလို့ဆုတောင်းရင်လည်းရနိုင်တယ်။ဘေးတော့မေတ္တာလေးပါနိဗ္ဗာန်ရဖို့ဆုတောင်းဒါလည်းဖြစ်နိုင်တာပဲ။အဲဒီသန္ဓပိသောတာရှင်ဘုရင်ဘဝရောက်တဲ့အခါကျတော့အဲဒီမှာသူတောင်းတဲ့သူတွေအကုန်လုံးပြည့်တယ်။ဘာရင်တွေရတယ်လဲ။ဗတ္တဝရီဆင်မတယ် ဒီနေ့ယူကနာ90တယူကနာကို8မိုင်90ကို8နဲ့မြောက်ရှင်ငါးဒီ40ကိုမိုင်400အဲ့ဒီဗဒ္ဒဝရီဆိုတဲ့ရှင်မဟာဆင်မဟာနေတဲ့ကနေဝင်မိုင်400ပြီးကိုအသာကလေးသွားနိုင်တယ်ပြီးတော့လာလူပါဆိုတဲ့အဲ့ဒါကလူ ရှင်မြန်တော်ပေါ့အဲ့ဒါကယူဒနာ60ယူဒနာ60တယူဒနာ8မိုင်လုံးနဲ့တွဲကြည့်လာလူပါဆိုတဲ့ရှင်မြန်တော်လူလင်ကတနေ့ဒါယူဒနာ60ခရီးကိုသွားနိုင်တယ်ပြီးတော့ဝလာဟကသိန်းတော်မြင့်ကတနေ့ဒါယူဒနာ100တဲ့အဲတရားကိုယူဒနာ8နဲ့မြောက်ယူဒနာ800အဲမိုင်800 မိုင်800ခရီးကိုသွားနိုင်တယ်ဟောလာကသိန်းတော်မြတ်နောက်မௌဒ္ဒကေတိမြင်းအဲဒီမௌဒ္ဒကေတိမြင်းနဲ့ဝလာကသိန်းတော်မြင်းကယူဇနာတရားခရီးကိုသွားနိုင်တယ်ပြီးတော့နန္ဒာဂိရိဆင်းဆိုတာယူဇနာ120ခရီးကိုတနေ့တည်းနဲ့ရောက်အောင်သွားနိုင်တယ်အဲဒီအမြန်ရင်၅မျိုးကိုရတယ်သူသူတောင်းကြောင့်ဒါကသူသူခင်နဲ့သူ့အချိန်ခါသူသိတယ်လို့တောင်းလာတာဒီနေ့ဆိုဂျိုရုခေရောက်နေပြီဆိုတော့ စီမထက်ရတဲ့လူကိုယ်တိုင်မမောင်းရတဲ့အမြန်ရင်ဘဝတိုင်းဘဝတိုင်းရရှိပါစေလို့ဆုတောင်းရင်ဖြစ်နိုင်တာပေါ့ကုသိုလ်ဟာကုသိုလ်ရှင်လိုတဲ့အတိုင်းပေးနိုင်တယ်တဲ့အခုပေးနေတာပဲကြည့်အဲ့ဒါယင်ငန်းမျိုးသန္ဓပေသောတာအရှင်မြင်မှာရတယ်မွန်တဲ့ကနီးအချိန်မီပြေးပြီးတော့ကသွန်ယူအောင်သွားရတယ် သောတာဖို့ပြေးပြီးတော့ကလာရတယ်အဲဒီကုသိုလ်ကြောင့်သူဆူတောင်းတာပြည့်တယ်ပြီးတော့အာနာတကိုလွှမ်းမိုးဖို့ဆူတောင်းတာလည်းပြည့်တာပဲသူ့နိုင်ငံအတွင်းမှာသူသိအာနာဖြစ်တာပြီးတော့မြတ်စွာဘုရားအရှင်သာကိသိပြင့်လို့ရောက်လာတရားနာဟောခဏလေးသူဆူတောင်းခဲ့တဲ့အတိုင်းပဲမညာဘုံညာနိဗ္ဗာန်ရသွားတာဒါဝေယဝိသအပြည့်လွှမ်းဆောင်ရွက်ရတဲ့ဝေယဝိသကုသိုလ်ကြောင့် မဉ္ဇဏ်ဘုံဉဏ်ရတာကတော့သူများလူတဲ့ကုသိုလ်အများအများလို့ဆိုတော့သာဓုသာဓုသာဓုလို့ဗတ်နဲ့ပေါက်ပြီးယူလိုက်တာအဲဒီပတ္တနုဝရဏကုသိုလ်ကြောင့်သာဓုခေါ်တဲ့ကုသိုလ်ကြောင့်မဉ္ဇဏ်ဘုံဉဏ်အလွဲကလေးရတယ်ဒါကြောင့်အမြတ်ပေးဖို့လဲတာဝန်မလေးကြနဲ့သာဓုခေါ်ဖို့လဲဝန်မလေးကြနဲ့ဒါကဝိယဝတ္တကုသိုလ်ရေးတပုတ်ပေါ့ အဲနောက်ခုတ်တုတ်တရားဆိုတာအမြတ်သိရတာပဲအဲဒီခုတ်တုတ်တရားကလည်းအရှင်မေသိယဗုဒ္ဓကိုယ်တော်တွေကိုချိန်ရပြွေးနဲ့ဆက်စားပြီးတော့ကလုံကျွေးခဲ့တယ်အဲဒါကြောင့်မြတ်စွာဘုရားရဲ့တရားပွဲနာပြီးတော့အချိန်တော်အတွင်းရှုမှအထုတ်ပြီးသစ္စာလေးပါမညာပုံညာတရားကိုရကြတယ်။ဒါဒီနေ့လိုင်မာသီသာသနာရိပ်သာမှာအသီးအသီး ဝေယဝိတ္တာရိဆောင်ရွက်ရတဲ့လုံအားအစဉ်အဝါကြောင့်အဲ6လအတွင်းမှာကြာယောဂီက96ဦးမာယောဂီက124ဦးသူတို့ဒီချမ်းချမ်းသာသာအထုပ်ကိုရသွားတယ်6လလွန်ခဲ့တဲ့ဒီဇင်ဘာကစပြီးတော့ဒီနေ့မေ30ရက်အထိ6လတန်းမှာ အမျိုးသားယောဂီ96ဦးအမျိုးသမီးယောဂီ124ဦးချမ်းချမ်းသာသာအားထုတ်ပြီးတော့ပရိယတ္တိသာသနာပฏิပတ်တိသာသနာထိုက်တဲ့ဝိပဿနာဉာဏ်မဉာဏ်နေပြည့်စုံပြီးတော့ပฏิဝိရသာသနာသူတို့မှာပြည့်စုံသွားကြတယ်တဲ့သာသနာဝေယဝိတ္တဆောင်ရရခြင်းရဲ့6လခရီးစဉ်ဖြစ်ပေါ်တဲ့အမြတ်တရားတွေဖြစ်ပေါ်တဲ့အမြတ်တွေ အဲ့ဒါတွေကိုသုံးသပ်ပြီးတော့ပြန်ဆင်ခြင်းဝမ်းသာကြည်နူးကြဖို့ပါပဲအဲ့ဒါဝေယဝိဇ္ဇကုသိုလ်ဟာအဆင့်မနိုင်ဘူးအမတန်အဆင့်မြင်မာတဲ့သာသနာပြုကုသိုလ်အဲ့ဒါကမှကိုယ်ပိုင်အစီတို့ဒီမှာလာအလုပ်လုပ်တာကိုရေးကိုယ်ရာအတွက်မောမြတ်တန်ရှင်းအဆင့်အတန်မြင်ဖို့အကြောင်းတရားကုသိုလ်တွေရအောင်လုပ်တာ ကိုယ့်အတွက်လုပ်ပါလို့ဒီလိုသဘောပေါက်အဲဒီလိုကိုယ့်အတွက်လုပ်တာသဘောပေါက်ဆောင်ရွက်သမျှတရားဟောတရားနာတရားအားထုတ်တဲ့သူများအကျိုးအောင်မြင်တယ်ဒီလောက်ကိုသိပါပြီနော်အဲအမြဝေသူတောင်းရအောင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဘုံညာကိရိယာဝတ္ထု10မျိုးမှာ ဝေယဝိကခေါ်ကုသိုလ်ပုံညဝေယဝိကအတိဒီစွမ်းနေသမျှလုံအားလူရတဲ့ဝေယဝိကကုသိုလ်ရှင်ပေါင်းတော်ကောင်းတို့သည်မိမိတို့ဝေယဝိကကုသိုလ်လုံအားလူရတာကိုသင်ခြင်းတွေးတော့ကဖြစ်ပေါ်တဲ့အတွေ့နဲ့ဝမ်းသာကြည်နိုးမှုတွေအခြေခံထားတတိပဌံဒေသနာညွှန်ကြားခြင်းနဲ့အညီရှုပွားအားထုတ်ပြီးတော့ ကိုကြမ်းမှစိတ်ချမ်းသာသေဝပညာပြည့်စုံသောအဖြင့်မရောက်ဖို့ရောက်နိဗ္ဗာန်ပေါက်အောင်သာရဏဝေယဝိဇ္ဇာသံဃဝေယဝိဇ္ဇာကိုအတွေ့ကိုအရေးကိုပိုင်အလုံးကြီးကိုဆက်လက်အားထုတ်နိုင်ကြပါစေကုန်သတည်း